ခန်းကြီး53အငယ်1မှ9အိုယာကုပ်အမျိုးဣဒရေလအနွယ်တင့်ကိုဖန်ဆင်းပြုပြင်တော်မူသောသာရဖျားမိန်တော်မူသည်ကမဆိုးရိမ်နှင့်တင့်ကိုငါရွေးနှုတ်ပြီးငါနာမဖြင့်မှဲ့ပြီးတင့်ကိုငါဆိုင်၏တင်းသည်ရေကိုလျှောက်သွားသောအခါတင်းနှင့်အတူငါရှိ၏မြစ်တို့ကိုလျှောက်သွားသောအခါမနစ်မမွန်းရမိကိုချင်းနှင်းသောအခါလည်းမလောင်ရ မီးလျံလည်းမညှိရအကြောင်းမူကားငါသည်တင်း၏ဖျားသခင်သာဝရဖျားဖြစ်၏တင့်ကိုရွေးသောသခင်ဤတွေလာအမျိုး၏တန်ရှင်းသောဖျားဖြစ်၏တင့်ကိုရွေးဖို့အေဂုတုပြည်ကို၎င်းတင့်တွေကုရှပြည်နှင့်တေဘပြည်ကို၎င်းငါပေး၏တင်းသည်ငါမြတ်နိုးရာ ဖြစ်သောကြောင့်အတရီရှိပြီငါလည်းချစ်၏ထိုကြောင့်တင့်အတွက်လူတို့ကို၎င်း င်၏အသက်အတွက်လူမျိုးတို့ကို၎င်းငါပေးမည်မစိုးရိမ်နှင့်ငါသည်တင်နှင့်အတူရှိ၏အရှိမျက်နှာမှတင်၏အမျိုးအနွယ်ကိုငါဆောင်ခဲ့မည်အနောက်မျက်နှာမှတင့်ကိုဆုသိမ်းမည်အလုဟုမြောက်မျက်နှာကို၎င်းမထိန်နှင့်ဟု တောင်မျက်နှာကို၎င်းငါပြောမည်ဝေသောအရာမြေကြီးစွမှငါသားသမီးဒီဟုသောငါနာမဖြင့်သမုတ်တော်သူ ငါဤဘုံတရေဖို့ငါဖန်ဆင်းပြုပြင်၍ဤကံစင်စစ်လှုပ်ပြီးသောသူအပေါင်းတို့ကိုဆောင်ခဲ့လို့ဟုငါပြောမည်အငယ်ရှိမှ15မျက်စိရှိလျက်ပင် မျက်စိကန်းသောသူနှင့်နားရှိလျက်ပင် နားပင်သောသူတို့ကိုဆောင်ခဲ့လော့လူအမျိုးမျိုးအစုစုတို့သည် စုယုံစည်းဝေးကြစေသူတို့တွင်အဘဲသူသည်ဤအမှုကိုဖော်ပြမည်နီ အရင်ဖြစ်လက်တန်သောအရာကိုအဘယ်သူဟောပြောမည်နည်းသူတို့သည် အပြစ်တင်ခွင့်နှင့်လွတ်မည်အကြောင်းတက်သေးတို့ကိုပြကြစေသို့မဟုတ်နားထောင်၍ဤတို့မှန်သည်ဟုဝန်ခံကြစေသာဝရဖျားမိန်တော်မူသည်ကားတင်တို့သည်ငါကိုတိမှတ်ယုံကြည်၍ငါသည်မှန်ပြီဟု နားလည်မည်အကြောင်းငါ၏တက်သေးငါရွေးကောက်သောကျွန်ဖြစ်ကြ၏ ငါရှိမှဖန်ဆင်းရတဲ့ကအဘယ်ဖျားသခင်မြတ်မဖြစ်ငါနောက်မှလည်းအဘယ်ဖျားသခင်မြတ်မရှိရငါတပါးသည်သာဝရဖျားဖြစ်၍ငါမှတပါးကဲတင်သောသခင်မရှိငါသည်ဗျာဒိတ်ထားသည်နှင့်အတိုင်းကဲတင်ပြီငါဖော်ပြနှင့်ပြီတင်တို့တွင် အခြားတစ်ပါးသောဖျားသည်ဖော်ပြနှင့်သည်မဟုတ်ငါသည်ဖျားသခင်မှန်ပြီဟု သင်တို့သည်ငါ၏တက်သည်ဖြစ်ကြ၏နေ့ရက်ကာလမဖြစ်မီငါသည်ဖျားဖြစ်၏ငါလက်မှအဘယ်သူမျှမကမနှုတ်နိုင်ငါပြုသောအမှုကိုအဘယ်သူစီတားမည်နည်းဟုဒါဝရဖျားမိန်တော်မူ၏သင်တို့ကိုရွေးနှုတ်သောသခင်ဤဒေလမျိုး၏တန်ရှင်သောဒါဝရဖျားမိန်တော်မူသည်ကငါသည်သင်တို့အတွက်ဘာဘူးလုံမျိုးတို့ဆေလွတ်၍ပြေးသောမျိုးသားတို့နှင့် ခါလဒဲလူများကို သူတို့ပျော်မွေ့ရာတင်မောသို့ဆင်းစေမည်ငါသည်တင်တို့၏တန်ရှင်သောသာရဖျားဤဒေလအမျိုးကိုဖန်ဆင်းသောဖျားတင်တို့၏ရှင်ဘရင်ဖြစ်၏အငယ်16မှ21ပြင်းထန်သောပင်လေရေ၌လန်ခီကိုဖန်ဆင်းတော်မူထသောယထာများမြင်းများနှင့်တကွစစ်သူရဲ့အလုံးရင်းတို့ကို ဆောင်ခဲ့တော်မူထသော သူတို့ကိုမထနိုင်အောင်တပြိုင်နက်တီးအိတ်စေ၍မိစာတည်တကဲ့သို့ငိမ့်စေတော်မူသောဒါဝရဖျားမိန်တော်မူသည်ကားဖြစ်ပူးသောအမှုတို့ကိုမအောင်မေ့ကြနှင့်ရှေးကာလဤအရာတို့ကို ပမာဏမပြုကြနှင့်ကြည့်ရှုလော အမှုတစ်ကိုငါပြုမိယခုပေါ်လာလိမ့်မည်တင်တို့သည် အမှန်တိမြင်ရကြလိမ့်မည်အကယ်စင်စစ်တော၌လမ်းကို၎င်း လွင်ပြင်၌စီးသော ရေကို၎င်းငါဖန်ဆင်းမည်မြေခွေးနှင့် ကလအုပ်ငှက်မှဆက်၍တောသားရဲတို့သည်ငါ၏ဂုံကျေးဇူးကိုချီးမွမ်းကြလိမ့်မည်အကြောင်းမူကားငါရွေးကောက်သောသူငါ၏လူတို့တောက်เสียဖို့တော၌ရေများကို၎င်းလွင်ပြင်၌မြစ်တို့ကို၎င်းငါပေးမည်ကိုအဖို့ငါဖန်ဆင်းသောထိုလူမျိုးသည်ငါ၏ဂုံကျေးဇူးကိုပြရလိမ့်မည် အငယ်22မှ28သို့တော်လည်းအိုယာကုအမျိုးတင်သည်ငါကိုပထနာမပြုအိုဣဒရလမျိုးတင်သည်ငါကိုညှင်းငွေသည်တကားမိရှုရာတိုးတငယ်ကိုငါထံသို့မဆောင်ခဲ့ ရစ်ပူဇော်ခြင်းအပြင်ငါကိုမချီးမြှောက်ငါသည်တင့်ကိုအလှူဒါနနှင့်အမှုမထမ်းစေ လောဘံကိုတောင်း၍တင့်ကိုမပင်ပန်းစေတင်းသည်မှုသောကြံကိုငါဖို့ငွေနှင့်မဝဲ ပူဇော်သောယဇ်ကောင်ဆီဥနှင့်ငါကိုဝါစွာမကြွေးတင်သည်ဒုစရိုက်အပြစ်နှင့်ငါကိုအမှုထမ်းစေပြီတကားအာဓမအမှုကိုပြု၍ငါကိုပင်မန်းစေပြီတကားငါတပါးသည်သာလျှင်ကိုအတွက်ကြောင့်တင်၏အပြစ်တို့ကိုဖြေမည်တင်၏ဒုစရိုက်အမှုတို့ကိုမအောင်မေ့ငါကိုသတိပေးလော့တရားတွေ့ကြကုန်အံ့တင်းသည်အပြစ်လွတ်မိအကြောင်းပြောလော့ သင်ဤပထမအဖသည်ဒုစရိုက်ကိုပြုပြီးသင်ဤဆရာတို့သည်ငါကိုပြစ်မှားကြပြီထိုကြောင့်တန်ရှင်းရာဌာနဤမင်းတို့ကိုငါရှုံချပြီးယာကုပ်အမျိုးသည်ကျိန်ဆဲခြင်းကို၎င်းဣဒေလအမျိုးသည်ကဲ့ရဲ့ခြင်းကို၎င်းခံစေခြင်းငါငါစွန့်ပြီ